သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရီ1389ခုနှစ်ကဆုံလပြည့်ကျော်14ရက်ခရစ်နှစ်2019ခုမေလ24ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရိယား မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်ခုနှစ်ရက်မဟာတတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာမဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျင့်ပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာက ဓမ္မပရအထကထမလာတဲ့အခွင့်ကောင်း၄ပါးတရားတော်ကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်အခွင့်ကောင်း၄ပါးတရားတော်တဲ့ဗာတရားတော်လေအခွင့်ကောင်းမိမိတို့မှာတကယ်တမ်း ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေကိုရိုးရိုးသေးသေးကြင်ကြံပွားများအားထုတ်ရင်တရားရနိုင်ဖို့ရာအတွက်အခွင့်ကောင်း၄ပါးရှိတယ်ဆိုတဲ့အဲ့ဒီအခွင့်ကောင်း၄ပါးကိုဘုန်းကြီးဖော်ပြပေးမှာဖြစ်ပါတယ်။ရသော်ဘုရားရှင်ကိုရောမြတ်ကြီးကလည်းမဟာပရိနိဗ္ဗာန်သုတ်တံဒေသနာတော်ကြီးမှာဣမေဇသုဘာဒသမ္မာဝိဟရိယော အတုံညောလောကောအရဟံတိဟိအတ္တလို့ဒီလိုမြတ်စွာဘုရားကဟောကြားတော်မူခဲ့ပါတယ်သူပတ္တတဲ့ငါဘုရားရဲ့သာသနာတော်မှာဒီမဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုငါဘုရားညွန်ပြထားတဲ့အတိုင်းရိုးရိုးသေးသေးနဲ့ကြိုးကြိုးစားစားကြင့်ကြံပွားများ အားထုတ်နေကြမယ်ဆိုရင်တဲ့ သာသနာ9000မက9000ကြာပြီစီအတုံညောလောကောအရဟံတိဟိအတ္တယဟန္တာတို့ဖြင့်မစိတ်သုံးနိုင်ဘူးဘာမစိတ်သုံးနိုင်တာလဲဆိုလိုရင်းကတော့သာသနာ2500မကလို့9000ကျော်သွားပြီစီ9000ဖြစ်သွားပြီစီ ဒီသတိပဋ္ဌာန်ဝိပဿနာကျင့်စဉ်နေတိုင်းလိုင်းနာကျင့်သုံးနေလို့ရှိရင်ယဟန္တာထိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားကြာကြာနာနာဟောပေးထားခဲ့တယ်ဓမ္မပရိနိဗ္ဗာန်သုတ္တံဒေသနာတော်ကြီးမှာဘုရားရှင်ရဲ့စကားတော်ဖြစ်တယ်ဒီခုခေတ်မှာဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းရှိပါတယ်ဒီလိုပုံကိုယ်တွေသာသနာ2500ကျော်သွားပြီဘုရားသာသနာကုန်ပြီတရားသာသနာရောက်ပြီတဲ့ သူတို့ဘသူမှန်းတရားသာသနာလို့ပြောတယ်မသိတရားသာသနာဆိုတာမရှိပါဘူးဘုရားသာသနာပဲရှိပါတယ်အဲဒီတော့ဘုရားသာသနာပဲရှိတော့ဘုရားသာသနာသူတို့ပြောတာက2500ကျော်သွားပြီဖြစ်တဲ့အတွက်တရားအထုတ်ပေမဲ့တရားမရနိုင်တော့ဘူးတဲ့တရားသာသနာရောက်သွားပြီသူတို့ကဒီလို ပြောကြတယ်တရားမင်းမှမှပဲရမယ်ပေါ့အဲဒီဟာကိုဘုန်းကြီးတို့ အယူဆအနေအချင်းအဲ့ဒီလို ယူဆတဲ့ပုဂ္ဂိုလ်တွေရှိသလိုသာသနာ2500ကျော်ယူမက9000ကျော်ပြီစီတရားတွေအထုတ်နေမယ်ဆိုရင်တရားသူရနိုင်သေးတယ်ဆိုတဲ့အယူအဆရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအများကြီးရှိပါတယ်။အဲဒီတော့ဒီအယူအဆနှမျိုးပေါ့။သာသနာ2500ကျော်သွားပြီ။တရားသာသနာရောက်ပြီ။ တရား အထုတ်ပေမဲ့တရားမရနိုင်တော့ဘူးဆိုတဲ့ယူဆတဲ့ပုဂ္ဂိုလ်ကတစ်မျိုးသာသနာ2500ကျော်ပြီမယ်လို့လည်းပဲတရားအထုတ်နေမယ်ဆိုရင်တရားရနိုင်တယ်ဆိုတဲ့ယူဆတဲ့အယူဆကတစ်မျိုးနှစ်မျိုးရှိပါတယ်။အဲ့ဒီယူဆနှစ်မျိုးမှာသောသောကမြတ်စွာဘုရား ကိုတော်တိုင်ဟောကြားထားတဲ့အယူဆကသာသနာ2500မက9000ကျော်ပြီစီ။ ငါဘုရားဟောကြားထားတဲ့ဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံအားထုတ်ရင်ယဟန္တာတို့ဖြင့်မစိတ်သုံးဘူးဆိုလိုရင်းကယဟန္တာထီအောင်ဖြစ်နိုင်တယ်ဘာထီအောင်ဖြစ်နိုင်လဲယဟန္တာတောင်ဖြစ်နိုင်တယ်ဆိုရင်သောတာပန်တဂရကအနာဂံရောမဖြစ်နိုင်ဘူးလားကဲကိုယ့်ဘက်ကကြိုးစားဖို့ပဲလိုတော့တယ်ဒါဘုရားရှင်ကိုတော်တိုင်ဟောကြားထားတာဘုရားစကားတော် အဲ့ဒီဘုရားရဲ့ဆရာစကားတော်ကိုဘုရားရှင်ရဲ့အလိုတော်ကိုသိတဲ့အထာကထာဆရာများကဖွင့်ပြထားတယ်။အဲ့ဒီမှာတရားရနိုင်တဲ့အခွင့်ကောင်းအခါကောင်း၄မျိုးရှိတယ်တဲ့ဘုဒ္ဓဘာသာခဏမိစည်းမဒိဋ္ဌိဥပပတ္တိခဏတမ္မာဒိဋ္ဌိယပฏิလတ္တခဏသဏ္ဏအာယရဏနာအဝိကံလခဏဆိုပြီးတော့ခဏ၄မျိုးတရားရနိုင်တဲ့အခါကောင်း၄မျိုးအထာကထာဆရာများပြောထားတယ် တရားမရနိုင်တဲ့တရားမကျင့်ခွင့်ကျင့်ခွင့်မရလို့တရားမရနိုင်တဲ့အခါလဲ၈မျိုးလဲရှိသေးတယ်ဘယ်နှမျိုးရှိတယ်အေး၈မျိုးလဲရှိသေးတယ်ခွေးတို့ယောဂီများအဲ့ဒီတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်ကျင့်ခွင့်မရမှတော့တရားရောရနိုင်ပါမလားငရဲကြနေတဲ့ပုဂ္ဂိုလ်တရားကျင့်ခွင့်ရသေးလားတိရစ္ဆာန်ဘုံရောက်နေတဲ့ပုဂ္ဂိုလ်တရားကျင့်ခွင့်ရသေးလားပိတ္တာဘုံရောက်နေတဲ့ပုဂ္ဂိုလ်တရားကျင့်ခွင့်ရသေးလား အဲ့ဒီပုဂ္ဂိုလ်တွေဘလို့မှတရားမရနိုင်နောက်အတိညာတဘုံအရူပဘုံလို့ခေါ်တဲ့ရုပ်တန်ရှိပြီးနာမရှိနာနာရှိပြီးရုပ်မရှိတဲ့အဲ့ဒီဗြဟ္မဘုံမှာရောက်နေတဲ့ပုဂ္ဂိုလ်တွေတရားကျင့်ဝင်ရသေးလားနောက်နံပါတ်5ပစ္စံတရိခေါ်တဲ့သာသနာမရှိတဲ့အရန်မှာသွားပြီးလူဖြစ်နေတဲ့ပုဂ္ဂိုလ်တွေရောတရားကျင့်ဝင်ရသေးလားသာသနာမှမရှိတဲ့နေရာပဲပြန်မရမလဲနောက်ပြီးတော့မိစ္ဆာဒိဋ္ဌိအယူရှိနေတဲ့ပုဂ္ဂိုလ် မြတ်စွာဘုရားသာသနာနဲ့တွေ့ပေမယ့်ဘုရားရှင်ရဲ့တရားတွေကျင့်ပါဦးမလားမကျင့်တဲ့အတွက်တို့မှတရားရနိုင်ခွင့်ရှိသေးရဲ့လားနောက်တစ်ခါနံပါတ်ကွန်သူကတိဟိပရိသန်နေနေတဲ့ပုဂ္ဂိုလ်လူတော့ဖြစ်တယ်သို့တော့မွေးကလေးကလူစင်မမီတဲ့ပုဂ္ဂိုလ်ဆွမ်းအာနာမကြအဲ့ဒီပုဂ္ဂိုလ်မျိုးရောတရားနာကျင့်ခွင့်ရသေးရဲ့လားဘလို့မှသူမကျင့်နိုင်ဘူးနောက်ပြီးတော့နံပါတ်၈ တိဟိပရိသန္တိနေတဲ့ပုဂ္ဂိုလ်တိဟိပရိသန္တိနေတော်လည်းပဲဘုရားရှင်တို့မဖြစ်တဲ့မပွင့်ထွန်းတဲ့အရာမှတော့ပြီးလူဖြစ်နေရင်ရောတရားကျင့်ခွင့်ရှိသေးရလားတရားရနိုင်ပါဦးမလားအဲ့ဒီပုဂ္ဂိုလ်ရှင်မျိုးဟာတရားကျင့်ခွင့်လည်းမရှိဘူးတရားရနိုင်တဲ့အခွင့်အရေးရှိပါမလားအခုဘုန်းကြီးတို့ယောဂီများမှာတော့ဟောဗုဒ္ဓဘာသာခဏ မြတ်စွာဘုရားပွင့်တဲ့အတွေ့အကြုံကိုလည်းပဲဘုရားရှင်ရဲ့သာသနာတော်ကြီးနဲ့အခုမိမိတို့တွေ့ကြုံသလားမတွေ့ကြုံဘူးလားဘုရားရှင်သာသနာတော်ကြီးနဲ့တွေ့နေပြီဆိုတဲ့ကူကမြတ်စွာဘုရားဟောကြားထားတဲ့တတိပဋ္ဌာန်ဆိုတဲ့မိခင်ကျင့်လန်းစဉ်တွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားအဲ့ဒီပုဂ္ဂိုလ်ကြီးရှိနေလို့ဒီပုဂ္ဂိုလ်ကြီးဟောပြောတဲ့ ဒီမဟာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်မဲ့ခင်ကျင့်စဉ်နေတိုင်းမိမိတို့နာကြားပြီးတော့ကျင့်ပွားအားထုတ်မယ်ဆိုရင်မိမိတို့မှာတရားရနိုင်ခွင့်မရှိဘူးလားဒါမိမိတို့ကံကောင်းသလားကံဆိုးသလားမိမိတို့ဘက်ကကြိုးစားဖို့ပဲလိုတော့တယ်နော်ဒီမှာသာသနာတော်ကြီးဟာဒီလိုတတိပဋ္ဌာန်တရားမဲ့ခင်တရားတွေဆိုတာသာသနာ့ဘမှာဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိရလား ဟောပြောနိုင်တဲ့ပုဂ္ဂိုလ်မှမရှိရင်နာကြားခွင့်ရောရမလားနာကြားခွင့်မှမရတော့မသိရင်ကျင့်ခွင့်ရောရှိဦးမလားကျင့်မှမကျင့်ကြံလို့ရှိရင်မဉ္ဇဏ်ပူညာနိဗ္ဗာန်ဆိုတာရောရပါမလားကဲဒီလိုဆိုရင်မိမိတို့ဟာခုဘုရားရှင်ပွင့်လို့ဘုရားသာသနာတော်ကြီးနဲ့တွေ့နေပြီတွေ့နေလို့အခုဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ရနေတဲ့အတွင်းကံကောင်းသူလားကံဆိုးသူလား တလောက်ကံကောင်းနေတဲ့အချိန်မှာကိုကဒီလိုတရားစခန်းမျိုးကိုရောက်ပြီးတော့တရားကိုရိုးသေးသေးမကျင့်မင်းနဲ့စကားပြောနေုံနဲ့ရောရပါမလားအဲ့ဒါလေးသဘောပေါက်ဖို့လိုတယ်နော်သဘောပေါက်ဖို့လိုတယ်နော်ကိုရတဲ့အချိန်လေးကိုကို့အတွက်အကျိုးရှိရှိ အသုံးမချဘဲနဲ့ရောက်တာလေးနဲ့တွေ့တဲ့ဆုံတဲ့ပုဂ္ဂိုလ်နဲ့စကားပဲပြောနေကြမယ်ဆိုရင်တော့လာတဲ့ရိတ်တာလာရတာဘာကျိုးမှမရှိဘူး ဘာကျိုးမှမရှိဘူးအိမ်ရဲ့မိသားစုလုပ်ငန်းတွေလည်းကိုလုံးဝဆုံးပြစ်ထားခဲ့ပြီးပြီလောကီကျိုးလည်းမရှိဘူးလောကုတ္တရာကျိုးဖြစ်တဲ့ဒီမှာတရားစခန်းကြီးမြန်မာနိုင်ငံကနေပြီးတော့ရှင်မင်းဝန်ဆရာတော်ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မူဒီတိပဋ္ဌာန်ကျင့်စဉ်တွေဟောပေးနေတယ်ဘတို့ဒီတရားစခန်းကိုဝင်မယ်ဆိုပြီးစည်ရင်နေပြီးပြီးရောက်လာတယ်ဒီရောက်လာပြီးတရားမလုပ်ဖ ೇನೆ စကားပဲပြောနေမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာစိုးစောကပြောခဲ့တယ်ရပ်ပြစ်ရှိပါတဲ့ပါသွားမယ် ဟုတ်တယ်မဟုတ်လားဘာမှတရားမရနိုင်တော့ဘူးဒီပုဂ္ဂိုလ်ရပ်ပြစ်စေပါဆိုတာသောသောကပြောကြတဲ့ပုဂ္ဂိုလ်အပေပုံကြနေတဲ့ပုဂ္ဂိုလ်ပိဋ္ဌာဖြစ်နေတဲ့ပုဂ္ဂိုလ်တိရစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေနဲ့ပါချားတော့မလဲကိုယ်မှတရားရခွင့်မရှိတော့ဒီခွင့်ရင်းလေးကြုံလုံးကိုကြုံလုံးဆိုတာခွင့်ရင်းဆိုတာမခါမလာဘူးတစ်ခါပဲလာတယ်ရရဲ့အခွင့်အရေးလေးကိုကိုရအောင်ယူတတ်ဖို့ပဲလိုတယ်ဒီချင်းအခွင့်ကောင်းမယ် ဘုန်းကြီးတို့ဒီမှာဒီမှာဆရာတော်ကြီးတွေရှိတော့ကမြန်မာနိုင်ငံကနေပြီးတော့ဒီအမေရိကန်နိုင်ငံကိုသာသနာပြုနေကြတဲ့ဆရာတော်ကြီးတွေကြည့်လိုက်တောင်ပုလူဆရာတော်ဘုရားကြီးမဟာစီဆရာတော်ဘုရားကြီးအဲ့ဒီအချိန်လုံးကမိမိတို့ဟာဒီမရောက်သေးဘူးဟုတ်တယ်မလားကဲအဲ့ဒီအချိန်လုံးကမရောက်သေးလို့ဒီဆရာတော်ကြီးတွေကိုမဖူးလိုက်ရဘူးမနာလိုက်ရဘူးအခုကိုရောက်နေပြီဒီဆရာတော်ကြီးတွေရှိသေးလား တုံသွားပြီကိုကြီးဆုံးရှုံးသွားပြီကဲနောက်တစ်ချက်ဒီဆရာတော်ဘုရားကြီးတွေမကြွနိုင်တဲ့အခါကျတော့ဟောနောက်ကြွလာတဲ့ဆရာတော်ကြီးတွေရွှေတော်ကုန်းဆရာတော်ချမ်းမြေရိပ်သာဆရာတော်တာရမရန်ဒီဆရာတော်စတဲ့ဆရာတော်ကြီးတွေအခုဒီဆရာတော်ကြီးတွေကကြည်ဒီသုံးပါးတွေကဆိုရင်ချမ်းမြေရိပ်သာဆရာတော်ကြီးပဲကျန်တော့တယ်ဟိုဆရာတော်ကြီးနှစ်ပါးရှိသေးလားကဲအဲ့ဒီဆရာတော်ကြီးတွေလာတော့ကကိုကအခွင့်မသားလို့ကိုမနာလဲရဘူးမကြင့်လဲရအောင် အခုကိုအခွင့်သာပြီးကျင့်တော်မယ်ဆိုတဲ့အချိန်ကျတော့ဒီဆရာတော်ကြီးတွေရှိသေးလားဆုံးရှုံးသွားပြန်ပြီအခုဒီကနေ့အဲ့ဒီဆရာတော်ကြီးတွေရဲ့နေရာကနေပြီးတော့တာဝန်ထမ်းဆောင်မဲ့ရှင်မင်းဝန်ဆရာတော်တို့ရနေပြီဒီအချိန်မှာကိုကဒီရောက်နေပြီဒီဆရာတော်နဲ့ကြုံနေတဲ့အချိန်လေးမှာဒီတတိပဌာန်တရားကိုကြမ်းကြမ်းနန့်နန့်သင်ပြပေးနိုင်တဲ့ဆရာတော်နဲ့ကြုံနေတဲ့အချိန်လေးမှာကိုအချိန်လေးကိုစကားပြောရင်းနဲ့ဖြုံးကြည့်ပြမယ်ဆိုရင်ကိုကြီးဆရာတော်နဲ့တွေ့ကြုံအောင်ယူနပ်ပါမလား ဒီတရားရနိုင်တဲ့အခွင့်အရေးတွေမဆုံးရှုံးဘူးလားဆုံးရှုံးပါပြီဘုန်းကြီးတို့ယောဂီများတရားနားထောင်ပါအခုယောဂီတို့တရားလျှောက်နေတဲ့အခါမှာကိုပဲဘုန်းကြီးပြောနေတာကိုနားမလည်တဲ့ပုဂ္ဂိုလ်တွေအများကြီးပါတယ်အများကြီးပါတယ်ဘုန်းကြီးပြောနေတာဟာရှင်းရှင်းလေးသင်ပြပေးနေတယ်တရားဆရာတော်တွေလိုပါဠိတွေကြာကြီးရွတ်ပြီးတော့ပြောနေတာမဟုတ်ဘူးရှုမှတ်ပုံကိုတရားကံပြတယ်လို့ပြောနေတာရှုမှတ်လို့ဒီလိုရှုရင်ဒီလိုတွေ့မယ်ဒီလိုရှုရင်ဒီလိုသိမယ်ဒီလိုမြင်မယ်ဆိုတာကိုဘုန်းကြီးပြောပြပေးနေတာ သွေသွေဝမ်းဝက်ကြီးလေပြောနေတာမဟုတ်ဘူးအဲ့တော့တေချာစူးစူးဆိုင်ဆိုင်နားထောင်ပါတေချာအခွင့်အရေးကြုံလုံးလေးကိုတေချာရအောင်ယူလိုက်ပါဘုန်းကြီးတို့ဆိုတာအခုအသက်80ရှိပြီဒါနောက်နှစ်နောက်နှစ်ဒီဒီဆရာတော်ကြွနိုင်မလားဆိုတာပြောလို့မဖြစ်ဘူးဟုတ်တယ်မို့လားတည်ခြင်းတရားဆိုတာမြန်သလားနှေးသလားဘလောက်အသက်ငယ်ငယ်သူ့ဘုရားတည်ဖို့ကြုံရင်တည်မှာပဲ နောက်တစ်နေ့နောက်တစ်နေ့ဒီဆရာတော်လာမှငါကြာကြာနာနာအားထုတ်ဦးမယ်ဆိုတဲ့ရွေးခြင်းမထားနဲ့ဒီဆရာတော်လည်းရှိချင်မှရှိမယ်ကိုလည်းရှိချင်မှရှိမယ်ဒါကြောင့်မို့ကြုံလုံးကြိုက်တုံးကိုကြုံလုံးကိုကြိုက်လိုက်ပါဟုတ်တယ်မို့လားအခွင့်အရေးကြုံလုံးကိုရအောင်ယူလိုက်ပါဒီအချိန်လေးကိုကြာကြာနာနာဒီချာနားထောင်တာပါနားထောင်ပြီးအပြည့်အဝလုပ်လုပ်ပါတိတိတာတာတရားသဘောတွေကိုကိုတွေ့ပါလိမ့်မယ်ဒီ9ရက်အတွင်းကိုသဘောပေါက်သွားပါလိမ့်မယ် အေးကိုကလည်းရိုရိုသေးသေးကြာကြာနာနာမလုပ်ဘူးတရားရိပ်တာဝင်နေဆိုုံလေးလောက်ပဲတရားနားထောင်တဲ့ချိန်နားတယ်နားတယ်ကိုတရားမရောက်ဘူးထိုင်နေစိတ်ကခန္ဓာမကပ်ဘူးဒီတိုင်းနဲ့ခုနှစ်ရက်ပြည့်လို့ပြန်သွားရင်ဘာမှမဖြစ်ဘူးဒါကြောင့်လေကိုကို၌ကကြိုးစားလို့လားမကြိုးစားလို့လားအဲ့ဒီပုဂ္ဂိုလ်ကိုဒီမှာတရားလူကျင်တဲ့ပုဂ္ဂိုလ်လို့ပြောလို့မရဘူးနော် တရားတကယ်လိုချင်တဲ့ပုဂ္ဂိုလ်ကတကယ်အလုပ်လုပ်တာတကယ်အလုပ်လုပ်တယ်ဆိုတာရိုးရိုးသေးသေးရိုးရိုးသေးသေးဆိုတာကိုရှုမှတ်ရမယ်ရှုမှတ်မှု အာယုံကိုမလွတ်အောင်အထူးသတိစိုက်နေတာအဲ့ဒါကိုယူသေးတယ်လို့ခေါ်တယ်ရှေ့ပြီးကိုဥကုံချနေတာကိုယူသေးတယ်လို့ပြောတာမဟုတ်ဘူးတရားမှာတကယ်ကိုရှုမှတ်ရမယ်ထိုင်ရှုမှတ်ရမယ်အချိန်မှာထိုင်အာယုံပေါ်မှာကိုယ်စိတ်လေးနေအောင်ကြိုးစားတာ ဈဉ္ညာလျှောက်ရှုမှတ်ချိန်မှာဈဉ္ညာအာယုံပေါ်မှာကိုယ်စိတ်လေးနေအောင်ကြိုးစားတာရပ်ပြီးတော့ရှုမှတ်တဲ့အချိန်မှာရပ်တဲ့အာယုံပေါ်မှာကိုယ်စိတ်လေးနေအောင်ကြိုးစားတာအဲ့ဒီလိုကြိုးစားနေတဲ့ပုဂ္ဂိုလ်ဟာတရားကိုယူသိနေတာတကယ်ယူယူသိသိရှုတာအဲ့ဒီပုဂ္ဂိုလ်ဟာတကယ်တရားတွေ့မယ်တကယ်တရားသဘောတွေကိုကိုယ်တိုင်သဘောကျလာလိမ့်မယ်တကယ်ယုံနာရဲ့ဖြစ်မှုပြမှုသဘောတွေကိုဘုံကြီးဟောလို့ဖြစ်ဖြစ်သိတာမဟုတ်ဘူးစာဖတ်တတ်လို့သိတာမဟုတ်ဘူး ကိုယ်တိုင်ကိုပဲရုပ်ကြမ်းလေးရဲ့ပေါ်ပြီးပြောင်းဖြစ်ပြီးပြက်နေတာကိုကိုယ်တိုင်သိမယ်။ဒီစိတ်နှံလေးရဲ့တိလိုက်ပြောင်းလိုက်တိလိုက်ပြောင်းလိုက်နဲ့နံတရားလေးရဲ့ဖြစ်ပြနေတာကိုကိုယ်တိုင်သိမယ်။အဲ့ဒါမှဘာဝနာမရဉဏ်ဖြစ်မှာ။ဒါကြောင့်ဘုန်းကြီးတို့ဓမ္မမိသားစုများအမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာမိသားစုများကိုဘုန်းကြီးကတကယ်သာသနာတော်နဲ့တွေ့ရကြုံတဲ့ပုဂ္ဂိုလ်တွေဖြစ်စေချင်ပါတယ် သာသနာတော်နဲ့တွေ့ရတဲ့နတ်တဲ့ပုဂ္ဂိုလ်ဆိုတာတကယ်ယုံနိုင်ရဲ့အဖြစ်အပျက်သဘောလေးကိုသိမှသာသနာတော်နဲ့တွေ့ရကြုံနတ်မှာဒီအဖြစ်အပျက်ကိုဉာဏ်နဲ့မှမသိသေးရင်ဘုန်းကြီးတို့အသက်တရားနေရပြီမဲ့သာသနာနဲ့တွေ့ရကြုံနတ်ပါမလားဒါကြောင့်မြတ်စွာဘုရားကယောဇာဝတ္တတတံဇီဝေ အပတ္တံဥဒေယပယံဧကဟံဇီဝိတံတေယောပတ္တတောဥဒေယပယံ ယောဇပုဂ္ဂလောမိသူမဆိုခြင်းပုဂ္ဂိုလ်သည်ဥရိယဘယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသောဝတ္တတတံသင်္ချာတွေ့ကြုံနှစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်သက်ရှင်၍နေရပါတော်လေ နတေယောလူဖြစ်ရာဂျိုးမနတ်ယောအမှန်တည်သာရီယောဇပုဂ္ဂလောမိသူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယဘယံယခုလိုပြစ္ဆုတ်ပံတဲ့ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကိုပတ္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမှတ်ပွားများ အထုတ်ရင်တွေ့မြင်ရသည်ရှိသော ဂေကံဇီဝိတံတနေ့တရက်တမနပင်သိရှင်၍နေရပါတော်လေတေယောသာသနာနှင့် တွေ့ကြုံရာဂျိုးနတ်ပါသဖြင့်မပြတ်တစီမြတ်လာပါပြီတတိသာသနာနဲ့တွေ့ရကြုံနဲ့ချင်းဒီဖြစ်ပြဉာဏ်လေးရအောင်ကြိုးစားဖို့မလိုဘူးလား အခုဖြစ်ဖြစ်ဉာဏ်လေးရနိုင်တဲ့သာသနာတော်ကြီးနဲ့ရောမတွေ့ရဘူးလားအဲ့ဒီအချိန်လေးမှာကိုအခွင့်ကောင်းလေးကြုံတုံးကိုတကယ်နိလန်းမှန်ကန်စွာနဲ့တွင်တင်ညွန်ပြပေးနိုင်တဲ့ဆရာသမားကောင်းနဲ့တွေ့နေရတဲ့အချိန်လေးမှာဒီခွင့်ရေးလေးကိုရအောင်ယူဖို့မလိုဘူးလားဗျာကဲဆိုကြည့်လိုက်ဖျားပွင့်လားဖျားပွင့်လားသာသနာသာ တွေ့တာခွင်ကောင်းဖြစ်ပေသည်ဘုရားပွင့်လံသာသနာတွေ့တာခွင်ကောင်းဖြစ်ပေသည်စုကြည်ပါနှာခေါင်းလောက် ဒါနံပါတ်1အခွင့်ကောင်းကြီးတစ်ခုကြုံပြီနံပါတ်1နောက်နံပါတ်2ကမစ္စိမဒေတိဥပပတ္တိခနောမစ္စိမဒေတိမစ္စိမဒေတ၌ဥပပတ္တိကနော ဖြစ်သောခဏ၎င်းမစ္စိမဒေတဆိုတာဘုရားသာသနာတော်ကြီးထွန်းကားတဲ့အရာမှာလူဖြစ်နေရခြင်းဟာတရားရဖို့အတွက်အခွင့်ကောင်းကြီးပဲ ုန်းကြီးတို့မြတ်စွာဘုရားသာသနာတော်ကြီးထွန်းကားနေတဲ့အရက်မှာလူဖြစ်ရတာတစ်ချိန်လုံးကအိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဟာမြစီမဒေသပဲဘုရားပွင့်ပြီးဘုရားသာသနာတော်ထွန်းကားတဲ့နေရာယနေ့အချိန်ဟာမြစီအိန္ဒိယနိုင်ငံဟာမြစီမဒေသမဟုတ်တော့ဘူးဘုန်းကြီးတို့သာသနာထွန်းကားတဲ့နိုင်ငံ၅နိုင်ငံရှိတယ်ဘယ်နိုင်ငံရှိလဲမြန်မာနိုင်ငံ ထိုင်းနိုင်ငံဘုန်းကြီးတို့တိရိလင်္ကာနိုင်ငံကမ္ဘောဒီးယားနိုင်ငံလာအိုနိုင်ငံဘယ်နှနိုင်ငံလဲငါးနိုင်ငံရှိပါတယ်ဒါပေမဲ့အဲ့ဒီငါးနိုင်ငံမှာအခုသာသနာတော်ကြီးထွန်းကားနေတဲ့အတွက်အဲ့ဒီနိုင်ငံမှာလူဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာကံကောင်းသလားကံဆိုးသလားတကယ်တမ်းသာနိလမံကံစွာညွှန်ပြပေးတဲ့ဆရာသမားကောင်းနဲ့တွေ့ရင် ဒီဘဝမှာပဲယဟန္တာတိအောင်မဖြစ်နိုင်ဘူးလားတကယ်လို့အဲ့ဒီလောက်ပါရမီမရှိရင်တောင် သောတာပန်တဂရကအနာဂံမဖြစ်နိုင်ဘူးလားကဲဒီအခွင့်အရေးကြီးတွေရနိုင်တဲ့အခွင့်အရေးပဲဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာတော်ကြီးထုံကားနေတယ်မြတ်စွာဘုရားဟောကြားတော်မူထားတဲ့ပိဋကသုံးပုံပြည့်စုံရှိတယ် ဒုဒ္ဒံဗိဓမာဝီနိအားလုံးကိုအပြည့်စုံလိုက်နာတယ်။နောက်ထိုင်းနိုင်ငံနောက်သီရိလင်္ကာနိုင်ငံကမ္ဘောဒီးယားလာအိုအဲ့ဒီနိုင်ငံတွေထဲမှာဘုန်းကြီးတို့အထူးအားဖြင့်ဘုန်းကြီး22ရက်နေ့ကမှရောက်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံသာသနာတော်ကြီးရှိနေပေမဲ့ပရိယတ္တိသာသနာအာရလောက်အောင်မရှိဘူး သူတို့နိုင်ငံမှာပိဋကသုံးပုံမရှိဘူးပိဋကသုံးပုံပြန်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးလေ့လာနိုင်တဲ့ပုဂ္ဂိုလ်မရှိဘူးပရိယတ်တိဘက်ကအာနေပฏิပတ်တိဘက်ကရောကြည့်လိုက်တဲ့အခါကျတော့ဒီလိုဝိပဿနာမဟာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်တွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်တူတယောက်မှမရှိဘူးသူတို့နိုင်ငံမှာတမထပဲဟောပြောနိုင်တယ်ဝိပဿနာဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူး ပြောရရင်ကတော့တမထာလန်းဆိုတာကမြမဘုံမြမလောကဒါတမာရီနဲ့လမ်းဆုံးနေတာသူဝိပဿနာကြမှာဉာဏ်လန်းဉာဏ်လန်းကမှမဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရနိုင်တာသူတို့မှာအဲ့ဒီအခွင့်အရေးကြီးဆုံးရှုံးနေတယ်သာသနာတော်လည်းရှိနေတယ်သူတို့နိုင်ငံမှာသာသနာတော်တန်ဃာတော်9000ကျော်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့ ပฏิပတ်တိကျင့်စဉ်အနေအားဖြင့်ယခုလိုဝိပဿနာကျင့်စဉ်ကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒီပုဂ္ဂိုလ်ကြီးမြတ်စွာဘုရားသာသနာတော်နဲ့တွေ့ရကြုံနတ်ရလားသာသနာထွန်းကားနေပါတယ်ဆိုတဲ့အရက်ကိုလူဖြစ်နေရတာရောလူဖြစ်ရကြုံနတ်ကလားကဲဘုန်းကြီးတို့မြန်မာများနဲ့စာရင်ဘလောက်ကန်ဆိုးလဲသူတို့ဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဟောပြောနိုင်တဲ့အတိုင်းလိုက်နာပြီးကျင့်သုံးမဲ့ပုဂ္ဂိုလ်ရှိပေမဲ့လို့လည်းဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိလို့မကျင့်သုံးအောင် အခုဘုန်းကြီးတို့22ရက်နေ့ကသွားတယ်ကျေးဇူးရှင်ချမ်းမြေဆရာတော်ဘုရားကြီးနဲ့ဘုန်းကြီးဥဆောင်ပြီးတော့ရဟန်းတော်9ပါးသွားပြီးတော့သာသနာပြုပြီးတော့ဝိပဿနာတရားစခန်းဟာအဲ့ဒီနိုင်ငံရဲ့ပထမဦးဆုံးအကျင့်တရားစခန်းပါတဲ့သူတို့နိုင်ငံမှာတကြိမ်တစ်ခါမှဝိပဿနာတရားဆိုတာပြတ်သားတဲ့ပုဂ္ဂိုလ်ဟောပြောတဲ့ပုဂ္ဂိုလ်မရှိခဲ့ပါဘူးတရားအထုတ်သူယောဂီပေါင်း960ကျော်ရှိပါတယ် သို့တော့ဘာတွေ့ကြုံမှမရှိချာကြပါဘူးအဲ့ဒီမှာဘာတွေ့ကြုံမှမရှိဘာမှတစ်ခါတစ်ချိန်တစ်ခါလေးမှအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးတို့ညွန်ပြတဲ့အတိုင်းအာထုတ်တဲ့အခါကျတော့ငားရဲ့ကြော်လာတာနဲ့သူတို့တတိလေးတမာရီလေးဖြစ်လာပြီဘုန်းကြီးတို့ယောဂီများအခု၃ရက်ရှိသွားပြီနော်၃ရက်ရှိသွားပြီခုပုဂ္ဂိုလ်ပြန်သုံးသပ်ကြည့်ငါဟာတတိတမာရီဖြစ်ပြီလားသုံးသပ်ပါ ကိုဟာတကယ်ကိုနီလန်းမှန်ကန်စွာနဲ့ဆရာကောင်းတမကောင်းတွေအမိကိုရနေတယ်ဒီနိုင်ငံမှာမြန်မာနိုင်ငံမှာထင်ရှားတဲ့ဆရာတော်တွေတစ်နှစ်ကိုဒီကျောင်းတိုက်မှာ၃ချိန်၄ချိန်တရားစခန်းတွေဖွင့်နေတယ်မိမိတို့လည်း၃ချိန်၄ချိန်တရားစခန်းတွေဝင်နေတယ်ဒါပေမဲ့လို့တရားတွေဘွဲပေါက်နေပြီဘာလက်ရမှမသိဘူးဖြစ်နေပြီဘယ်ဟာကအဆင်ပြေမှမသိဘူးဘယ်ဟာကောင်းမှမသိဘူးဖြစ်နေပြီအဲ့ဒီတော့ ဘသူနစ်နာလဲဆိုကိုပဲနစ်နာတာပဲကိုပဲနစ်နာတာပဲဟိုဟာကကောင်းလို့လို့ဒီဟာကကောင်းလို့လို့ ਨੇ ကောင်းလို့လို့နဲ့လိုက်တာဘယ်လမ်းမှမဆုံးတော့ဘူးဖြစ်သွားတယ်လမ်းဆုံးလမ်းကဘယ်ဘက်လဲရမှမသိဘူးဖြစ်နေတယ်ကိုဟာကိုတတိရှိကြပါနိလန်းမှန်ကန်စွာမှန်ကန်တာကို ရွေးတတ်အောင်ရွေးကြပါမရွေးတတ်ရင်ကိုပဲနာမယ်နော်ကိုပဲဆုံးရှုံးမယ် ကိုယ်အခွင့်အရေးတွေကိုလုံးဝဆုံးရှုံးမယ်ဒါပဲရွေးတတ်အောင်ရွေးပါကိုယ့်ဟာကိုယ်ဆရာကောင်းတမကောင်းတွေမိခိုးပါမင်းလျှောက်ပါမင်းလျှောက်ပြီးတော့ဘယ်ဟာနိလမှန်တယ်ဆိုတာကိုယ့်ဟာကိုယ်လေ့လာပါလေ့လာပြီးတော့ဒီတရားနဲ့ကိုယ်တော့အဆင်ပြေပြီဆိုရင်ဇောင်းပေးပြီးတော့လှုပ်လှုပ်ပါခကြီးရောက်ပါလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့ဟိုဟာကောင်းလို့လို့ဒီဟာကောင်းလို့လို့ဆိုရင်တော့ဘယ်မှခကြီးမရောက်တော့လမ်းစုံလမ်းကွာကကဲတင်သူရှာနေရတဲ့မျောနေရတဲ့ပုဂ္ဂိုလ်ဖြစ်သွားမယ် ဒါကြောင့်တတိရှိဖို့လိုပါတယ်ကိုဟာကိုကိုဟာအမေရိကန်နိုင်ငံလို နိုင်ငံကြီးတောင်ရောက်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာခေပညာတတ်တဲ့ပုဂ္ဂိုလ်တွေပါကိုဟာပညာရှင်တွေပါလိလာပါမှတ်သားပါတကယ်ကိုမြတ်စွာဘုရားဟောတဲ့တရားတွေကိုကိုကိုယ်တိုင်လည်းဖတ်နိုင်ပါလေလိလာကြည့်ပါလိလာကြည့်ပြီးတော့မှဒါတော့မမှားနိုင်ဘူးဆိုရင်မမှားနိုင်တဲ့လမ်းကိုတောက်လျှောက်လိုက်ပါ လမ်းဆုံးရောက်ပါလိမ့်မယ်ဒီလိုမဟုတ်လို့ကတော့ဟိုရံအောင်ဒီရံအောင်နဲ့ဆိုရင်လမ်းဆုံးရောက်ပါမလားမရောက်နိုင်တော့ကိုကအချိန်နေတာကုန်ပြီးမောင်ပုံဆောင်းမတက်ဖြစ်သွားမယ်အချိန်နေတာကုန်ကုန်သွားပြီးတော့ကိုယ့်အတွက်ဘာမှအကျိုးမများပဲဖြစ်သွားမယ်အဲ့ဒါကြောင့်မို့အခုဗုဒ္ဓသာသနာတော်ကြီးထွန်းကားတဲ့အရာမှလူဖြစ်နေပြီမိမိတို့ကမြန်မာနိုင်ငံသားတွေဖြစ်ပေမဲ့အခုအမေရိကနိုင်ငံရောက်နေပြီသို့တော့အမေရိကနိုင်ငံမှာလည်းဘုန်းကြီးတို့မြန်မာ ဘုန်းတော်ကြီးတွေယဟန်တန်ဃာတော်တွေအရေးချင်းပြည့်မီတဲ့ဆရာတော်တန်ဃာတော်တွေအားလုံးရောက်နေကြပြီဒီမှာကျောင်းပေါင်း80ကျော်ရှိတယ်လို့ဘုန်းကြီးသိရတယ်ယဟန်ပေါင်း300ကျော်ရှိနေပြီလို့မြန်မာဘုန်းတော်ကြီးများ300ကျော်ရှိနေပြီလို့သိရတယ်ဒီမှာလဲသာသနာတော်ရောက်နေပြီသာသနာထွန်းကားနေပြီအဲ့တော့ဒီထွန်းကားနေတဲ့အရာမှာကိုလူဖြစ်နေရပြီးတော့ဒီယုံနာရဲ့အဖြစ်ဖြစ်သဘောလေးကိုကောင်းကောင်းဉာဏ်နဲ့မတွေ့ဘူးဆိုရင် ဘုန်းကြီးဟောလို့သိတာနဲ့မဆိုင်ဘူးနော်ဒါကုညာမဟုတ်ဘူးစာဖတ်တာလို့သိတာနဲ့မဆိုင်ဘူးနော်ဒါကုညာမဟုတ်ဘူးကိုယ်တိုင်ခန္ဓာညာရောက်သေးချာလက်တွေ့ရှုလက်တွေ့ရှုလို့တကယ်ကိုပဲကိုယ်တိုင်ကလက်ခံသဘောကျသွားပြီဆိုရင်ဒါအမှန်တည်းတဲ့ညာပဲအဲ့ဒီကိုယ်တိုင်ညာနဲ့ကိုယ်တိုင်တွေ့ပြီဆိုရင်တော့ကိုဘုရားသာသနာထွန်းကားတဲ့အရာမှာလူဖြစ်ရကြိုးနတ်သလားမနတ်ဘူးလား ယူဖြစ်ရကျုံတတ်တယ်အခုဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင်များဒီအမေရိကန်နိုင်ငံမှာဆိုရင်လည်းပဲအားလုံးတရားတွေရောက်နေပြီကိုမြန်မာနိုင်ငံပြန်မယ်ဆိုရင်လည်းပဲမြန်မာနိုင်ငံပြန်လာတဲ့အခါမှာအချိန်ရရင်ရတယ်လို့တရားရိပ်တာတွေဝင်ပြီးတော့တရားအားထုတ်လို့ရောမရဘူးလားအေးအချိန်လေးတွေကိုအတွက်ကိုကိုပိုင်အချိန်လေးတွေကိုကိုအတွက်အကျိုးရှိအောင်သုံးချတတ်ဖို့ပဲလိုပါလေအသုံးမချတတ်ရင်တော့ဒီအချိန်တွေကကိုအတွက်အကျိုးမရှိဘူး အဲ့ဒီအကျိုးမရှိရင်အဲ့ဒီနေ့ကုံဆုံးသွားတဲ့အချိန်ကြီးအလားတပဲဒါကြောင့်မို့ဘုန်းကြီးတို့ဒီမှာမစ္စည်းမဒေတိဥပပတ္တိကနောတဲ့မစ္စည်းမဒေတာမှာသာသနာတော်ထွန်းကားတဲ့ဒေတာမှာသာသနာတော်ထွန်းကားတဲ့အရာမှာလူဖြစ်နေရတာလည်းပဲတရားရဖို့အခွင့်ကောင်းတဲ့တရားရဖို့အခွင့်ကောင်းတဲ့အခုကမ္ဘောဒီးယားနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေဒီခွင့်ကောင်းရှိရှာပရိယံလုံးဝမပြည့်စုံဘူးတန်ဃာတော်တွေ ပฏิပန်အခုဝိပဿနာကျင့်စဉ်လုံးဝမရှိဘူးဝိပဿနာကျင့်စဉ်မှမရှိရင်ဒီအကျင့်မှမကျင့်ရင်ပฏิဝေဒဆိုတဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာနဲ့ဝေဒနာနေဒနာလုံးဝဆုံးရှုံးသွားပြီသူတို့သာသနာတော်နဲ့တွေ့ရကြူသာသနာတော်ကလည်းရမှလူဖြစ်ရကြူမနှက်ဘူးဒါကြောင့်ယနေ့ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင်ဖြစ်တဲ့ဓမ္မမိသားစုများကိုတော့ဘုန်းကြီးပြောလိုတာကအခုလိုကြုံတဲ့အခိုက်ကလေးမှာ တကယ်နီလန်းမှန်ကန်ဆိုတာသွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားနဲ့တွေ့တဲ့အခိုက်ကလေးမှာတော့မိမိဒီခွင့်ရေးကို ဆုံးရှုံးမခံဘူးရအောင်ယူမယ်လို့တေချာလေးကြိုးစားအားထုတ်လိုက်လို့ရှိရင်ဒီခုနှစ်ရဲ့အတွင်းမှာယုံနာအဖြစ်ဖြစ်သိနိုင်တဲ့ဝိပဿနာဉာဏ်လောက်တော့မရနိုင်ဘူးလားအဲ့ဒီဉာဏ်လောက်ရတယ်ဆိုရင်ပဲသာသနာထုံးကားတဲ့အရာမှာလူဖြစ်ရကြိုးမနှက်ဘူးလားအသက်ရှင်ရှင်နေရကြိုးမနှက်ဘူးလား အေးဒါကြောင့်စုကြည့်လိုက်သာသနာထွန်းပါအယံမှနေတာခွင်ကောင်းဖြစ်ပေသည်သာသနာထွန်းပါအယံမှနေတာခွင်ကောင်းဖြစ်ပေသည်ဆုနာ ဒီသာသနာထွန်းကားတဲ့ရမှာကုမိမိတို့လူဖြစ်နေရတာဟာတရားရဖို့အတွက်အခွင့်ကောင်းကြီးပဲဒီချိန်ကြိုးစားလိုက်ဖို့ပဲနောက်တစ်ခါနံပါတ်3သမ္မာဒိဋ္ဌိယာပฏิလတ္တခနောတဲ့အယူကောင်းအယူမှန်ရှိခြင်း ဟာလည်းပဲတရားရဖို့အခွင့်ကောင်းပဲကိုဘုန်းကြီးတို့ယောဂီများရောအယူမှားလားအယူကောင်းလား တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားအဲ့ဒီတမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်ရှိနေတဲ့ပုဂ္ဂိုလ်ဟာဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုဏ်ကိုလည်းပဲယုံကြည်တယ်။ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးရမယ်ဆိုတာယုံကြည်တယ်။မကောင်းတာပြုရင် မကောင်းတဲ့အကုသိုလ်ကံ ဒီအကုသိုလ်ကံကမကောင်းကျိုးဆူးကျိုးရမယ်ဆိုတာယုံကြည်တယ်။အဲဒီလိုကံကံဤကျိုးကိုယုံကြည်တာကမ္မတက္ကတာတမာဒိဋ္ဌိခေါ်တယ်။အဲဒီတမာဒိဋ္ဌိယူကောင်းယူမှန်ရှိနေတဲ့အတွက်ဒီမြတ်စွာဘုရားပွင့်မှမြတ်စွာဘုရား ဟောကြားတယ်ဒီတတိပ္ပံကျင့်စဉ်မေခင်ကျင့်စဉ်နေဆိုတာဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိတယ်။သာသနာ့အချိန်ကာလမှာ ဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးနာကြားခွင့်ကျင့်ပွားခွင့်မရှိဘူးအဲ့တော့ဖြင့်အခုအချိန်ဟာမိမိအတွက်အယူကောင်းအယူမှန်လင်းရှိနေတဲ့အတွက်ဆရာကောင်းတမကောင်းကိုအမိခိုပြုတ်ပြီးတော့ငါဒီတရားတွေကိုရိုးရိုးတည်တည်နဲ့ကြင့်ကြံပွားများအားထုတ်မယ်ဆရာသမားရဲ့စကားအတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်မယ်ဆိုရင်တရားအတိညာဉ်တူတွေမရနိုင်ဘူးလား အောက်ထက်အပယ်ဆင်းရဲလွတ်နိုင်လောက်တဲ့သောတပတ္တိမဉ္ဇဉ်ပူဉ္ဇဉ်လောက်တော့မရနိုင်ဘူးလားဗျာရနိုင်ပါတယ်ဒါကြောင့်မို့မိမိတို့ဘက်ကကြိုးစားဖို့ပဲလိုတယ်ကြိုးစားဖို့အချိန်တော့အခွင့်ကောင်းအခါကောင်းဆိုတာနှခမ်းမကြုံဘူးတစ်ခါပဲတစ်ခါပဲကြုံတယ်ဘုန်းကြီးစောစောက ပြောခဲ့တယ်ဆရာတော်ကြီးတွေကြည့်ဒီဆရာတော်ကြီးတွေနောက်တစ်ခေါက်လာရင်တို့အားထုတ်မယ်ဆိုတာဟောဆရာတော်ကြီးတွေကမလာနိုင်တော့ဘူးကဲရွှေတော်ကုန်းဆရာတော်ကြီးလာနိုင်သေးလား တရမတန်ဒီဆရာတော်ကြီးလာနိုင်သေးလားမလာနိုင်တော့ဘူးအခုချမ်းမြေရိတ်တာဆရာတော်ကြီးတက်တော်60ခေဒီကိုလာနိုင်ဖို့မလွယ်ဘူးဒီဆရာတော်ကြီးကိုပြင့်မယ်ဆိုရင် နောက်ပါယဟန်တန်ဃာကပ္ပိယနဲ့၄၅ယောက်ပါပါရတယ်ဒီလိုမှမပန်းရင်ဒီဆရာတော်ဘုရားကြီးဘယ်လိုမှမကြွနိုင်ဘူးအဲဒီတော့အခုဒီဆရာတော်ကြီးတွေမကြွနိုင်တော့တဲ့အခါမှာဒီဆရာတော်ကြီးရဲ့ကိုစားဘုန်းကြီးတို့ကြွလာတယ် ဒီဆရာတော်ဘုရားကြီးများကြွလာရင်လည်းပဲတဏှာပဲထိုင်ပြီးတော့နေနိုင်တယ်။ဟိုမျိုးတရားစခန်းဒီမျိုးတရားစခန်းမကြွနိုင်တော့ဘူး။ဘယ်လိုမှလေရင်စီးလေရင်တက်လေရင်ဆင်းကစားပြီးခက်ခဲတွေအများကြီးပဲ။အဲဒီလောက်ခက်ခဲတွေဖြစ်နေတော့အဲတော့ဒီဆရာတော်ကြီးတွေမကြွနိုင်တဲ့အခါမှာဆရာတော်ကြီးတွေရဲ့နေရာစားထုတ်ပြီးတော့ခွန်ကြီးတို့ဝင်ရောက်လာပြီးခုတရားပြပေးနေတယ်တရားဟောပေးနေတယ်။ခုတရားဟောပြီးတရားပြပေးတဲ့ဆရာတော်ရဲ့တက်တော်ကြည့်လိုက်အောင်80 80ဆိုတဲ့အခါမှာယူယွင်းနေတာစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းဒီခန္ဓာကိုယ်ကြီးဟာဘုန်းကြီးတို့နုပြိုလာတာလားရင့်ရောလာတာလားရင့်ရောလာတာဆိုတဲ့အခါကျတော့အိုတဲ့ပဲဝေးသွားသလားနီးလာတာနာတဲ့ပဲရောနောက်ဆိုတည်မဲ့ပဲရောနီးလာပြီလေအခုအသက်85နှစ်တန်းလို့ဘုန်းကြီးတို့ဆိုကြတယ် 85နှစ်တန်းသာဆိုရင်ဘုန်းကြီးနေဖို့ရနောက်တာဘယ်နှစ်ကြံတော့လဲဒါပဲဘုန်းကြီးတော့အဲ့လောက်တွေ့တာလေ9နှစ်ပဲ85ရက်တန်း9နှစ်ပဲအနီးကပ်ပဲကိုတရားမဲ့ချိန်နောက်ထပ်9နှစ်ပဲကြံတော့တယ်ဒါကဘုန်းကြီးတို့ကိုယ့်ဟာကိုယ်တက်တက်ညာညာတွေ့တာနော်မြတ်စွာဘုရားကမျက်တောင်တစ်ခတ်မျက်စိတစ်မိတ်အတွင်းသိနိုင်နေတယ်တကွေးတစ်ဆန့်အတွင်းသိနိုင်နေတယ်တရှူတရှိုက်အတွင်းသိနိုင်နေတယ်ပြီးရင်တရားကမြန်သလားနှေးသလား လက်လောင်မြန်နေအဲတော့9နှစ်ဆိုတာတာတာထိုးထိုးလေးတွေ့ထားတာ9နှစ်တိအောင်လည်းနေကြမနေရမှာအဲဒီတော့ရောက်နေတဲ့အချိန်ဘုန်းကြီးတို့တရားပေးနိုင်တဲ့အချိန်တရားသင်ပြပေးနိုင်တဲ့အချိန်ဘုန်းကြီးကယောဂီတို့ကိုရှုဖို့မှတ်ပုံနေသင်ကြားပေးနေတာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးထံကဘုန်းကြီးဟာလက်တွေ့သင်ယူထားတာပါ ဆရာတော်ဘုရားကြီးကိုယ်တိုင်ယောဂီတို့ကိုတရားစစ်မေးပုံကစပြီးသင်ပေးတာဘုန်းကြီးတစ်ပါးလည်းပဲရှိပါတယ်။ဒါမြန်မာနိုင်ငံမှာဘုန်းကြီးတစ်ပါးလည်းပဲရှိတယ်။ဆရာတော်ဘုရားကြီးကိုယ်တိုင်ဘုန်းကြီးကိုဖြစ်စေခြင်းလို့ဘုန်းကြီးကဓမ္မဂတိကလှုပ်ခြင်းတယ်။ဓမ္မဂတိကလှုပ်ခြင်းတဲ့အခါကလည်းကြတော့ဓမ္မဂတိကလေအဖွဲ့အစည်းထဲမှာဘုန်းကြီးကလက်မှတ်ထိုးမယ်။လက်မှတ်ထိုးလိုက်လို့ရှိရင်မြန်မာနိုင်ငံအနှံ့ငါရောက်ပါမယ် မြန်မာနိုင်ငံအနှံ့ကိုတခါလေတိုင်းတဲ့ပြည်နယ်တည်တည်ကငါရောက်သွားမယ်ရောက်တော့မယ်ဆိုတော့အကြတယ်ငါဓမ္မဂရိကလည်းလိုက်မယ်ဆိုပြီးတော့ဘုန်းကြီးကဓမ္မဂရိကပွဲလေစီရင်သွင်းမလို့အဲ့ဒီမှာဆရာတော်ဘုရားကြီးကိုလျှောက်ပြတဲ့အခါကျတော့ဆရာတော်ဘုရားကြီးကဓမ္မဂရိက လုံးမဲ့ပုဂ္ဂိုလ်ကများပါလေကမ္မထမ်းဆရာ လုံးမဲ့ပုဂ္ဂိုလ်ရှားတယ်ဥစဉ်ကိုကမ္မထမ်းဆရာ ကောင်းတယောက်ဖြစ်စေခြင်းနဲ့ဘာတယောက်ဖြစ်စေခြင်းလား ဆရာကောင်းတယောက်နော်ဆရာတယောက်မဟုတ်ဘူးကမ္မထမ်းဆရာကောင်းတယောက်ဖြစ်စေခြင်း ਨੇ ဒါကြောင့်ဘုန်းကြီးကိုဒီမဟာစီတန္တနာရေးတံမှာဆရာတော်ဘုရားကြီးဟာနေရာစုံကိုဘုန်းကြီးကိုချတယ်နေရာစုံကိုချတယ်ချပြီးတော့ဘုန်းကြီးကိုအကုန်လုံးတင်ပေးသွားတယ်နေရာစုံနေရာစုံတောင်းစုံအကွက်စုံအကုန်ချပြီးတော့တင်ပေးသွားတယ်နောက်ဆုံးတရားစစ်ပုံစင်ကြီးကစပြီးတော့ဘုန်းကြီးဟာယောဂီတွေနဲ့ဒီနေ့တွေ့ခဲ့တဲ့ယောဂီဥယျာဉ်ဘယ်နှယောက် အဲ့ဒီပုံကိုယ်ကြီးဘယ်လိုလျှောက်တယ်ဘယ်လိုပြောတယ်အဲ့ဒါကိုဆရာတော်ဘုရားကြီးကိုပြန်တင်ပြရတယ်အခုခေတ်လို့အတန်ဖန်စစ်တွေလည်းမရှိသေးဘူးမရှိတော့ဒီတိုင်းပဲကိုယ့်ဟာကိုယ်လက်ရင်းနဲ့မှတ်ရမှတ်ပြီးတော့ဆရာတော်ဘုရားကြီးစီကိုဒီယောဂီကတော့တပည့်တော်ကိုဒီလိုလျှောက်ပါတယ်ဒီယောဂီကဒီလိုပြောပါတယ်အဲ့ဒီဟာကိုဆရာတော်ဘုရားကြီးကအေးအဲ့ဒီဟာဆိုရင်ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကအမှန်ကန်တိုင်းသူရှုမှတ်လို့တွေ့တာသိတာပြောတာ ဟောဒီပုဂ္ဂိုလ်ကမဟုတ်ဘူးအတွေးခေါ်နဲ့သူ့ဟာသူစဉ်းစားပြီးပြောတာအတွေ့အကြုံနဲ့ပြောတာဒါလေးတွေကိုဒီလိုပြောရမယ်ဒီလိုပြန်ပြီးသင်ပေးရမယ်ဒီလိုလုပ်ပေးရမယ်ဆိုတာဆရာတော်ဘုရားကြီးကဘုန်းကြီးကိုနေ့စဉ်ရက်ဆက်ဒါတွေသင်ကြားပေးသွားတာအဲ့လိုသင်ကြားပေးသွားတာစောစောကပြောတဲ့အတိုင်းကမ္မထမ်းဆရာဖြစ်ယုံလားကမ္မထမ်းဆရာကောင်းဖြစ်ဖို့လားကမ္မထမ်းဆရာကောင်းတစ်ပါးဖြစ်စီခြင်းနဲ့ဆရာတော်ဘုရားကြီးကဓမ္မဂရိကမဖြစ်စီခြင်းဘူး ဒါကြောင့်ခုဘုံကြီးဟာဓမ္မဂရိကမဟုတ်ဘူးတရားဟောဓမ္မဂရိကမဟုတ်တရားပြကမ္မဋ္ဌာန်းဆရာပဲကမ္မဋ္ဌာန်းတရားပဲတရားပြတ်တာပေးပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များကိုပြတဲ့အခါမှာလေဘုန်းကြီးတကယ်ကိုစေတနာအရင်းကတရားထားပြီးတရားတတ်အောင်တရားသင်ပေးတယ်မရှုမှတ်တတ်ရင်ရှုမှတ်တတ်အောင်ကိုယ်တိုင်ထိုင်ပြတယ်ကိုယ်တိုင်စဉ်းဉဏ်လျှောက်ပြတယ်ကိုယ်တိုင်ရပ်ပြတယ်ကိုယ်တိုင်ရှုမှတ်ပုံတွေဘလုံးသင်ပေးပါတယ်ခုတည်းပဲတော့ ဒီအမေရိကန်မှာရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်တွေကတော့ဒီမှာကနှစ်စဉ်ကမ္မထံစခန်းပွဲတွေကတစ်နှစ်ကို၃ချိန်၄ချိန်ဖြစ်နေတာဆိုတော့အလုံးဝင်ပြီးသားဆိုတော့အထူးပြတ်တာပေးဖို့မလိုတော့ဘူးဒီပုဂ္ဂိုလ်တွေကအလုံးတက်ကြွမိတဲ့ပုဂ္ဂိုလ်တွေအနေနဲ့မို့ဘုန်းကြီးပြမပေးတာပါအားလုံးကထိုင်ကမ္မထံလေးရှုမှတ်တတ်တယ်၊စိညာကမ္မထံလေးရှုမှတ်တတ်တယ်၊ရကမ္မထံလေးရှုမှတ်တတ်တယ်အားလုံးရှုမှတ်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့တရားအထူးသင်ကြားပေးဖို့မလိုတော့တာပါ ဒါကြောင့်ဘုန်းကြီးတို့ယောဂီများအခုဒီမှာတမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်ရှိနေလို့သာခုတရားရိပ်တာကိုရောက်လာတာတရားစခန်းရောက်လာတာအယူကောင်းအယူမှန်မရှိရင်ရောက်ပါမလားမိစ္ဆာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့အိမ်နာကပ်ပြီးတော့တရားစခန်းဖွင့်လို့တရားနာပါမလားတရားရောအထုပ်ပါမလားအဲအဲ့တော့မိစ္ဆာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်ဘယ်တော့မှတရားရနိုင်ခွင့်မရှိဘူးဟုတ်တယ်မလား ဒါကြောင့်မို့မိမိတို့ဟာအခုတမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်ရှိနေပြီကောင်းတာလုပ်ရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကောင်းကျိုးပြန်ပေးမယ်ဓမောဟဝေရခတိဓမ္မစာရိတရားကိုယိုသေးစွာကျင့်သူကိုတရားကပြန်ဆောင်လျှောက်တယ်တရားကိုယိုသေးစွာကျင့်သူကိုဘယ်သူကဆောင်မလဲမယိုမသေးကျင့်သူကို ဆောင်လျှေากပါမလားလုံးဝမဆောင်လျှောက်ပါ ဘယ်လိုစောင့်ရှောက်မလဲဆိုတော့ဒုက္ခအောင်ဟဲ့တည်ချမ်းသာကိုဆောင်ပေးမယ်ဘာကိုဆောင်ပေးမှာလဲချမ်းသာကိုဆောင်ပေးမယ်အခုယောဂီပုဂ္ဂိုလ်ဟာစပြီးတော့တရားအထုစမှာစိတ်တည်ပြန့်လွင့်တဲ့အခါဝေဒနာတွေမတက်ဘူးလားမဆင်းရဲဘူးလားအခုဆရာသမားညွှန်ပြတဲ့အတိုင်းရိုးရိုးသေးသေးလေးရှုပြီးထိုင်ရှုရင်ထိုင်ကမ္မထန်ထိုင်အာယုံပေါ်မှာရောက်အောင်ရှုဈဉ္ညာလျှောက်တယ်ဆိုရင်ဈဉ္ညာအာယုံပေါ်မှာရောက်အောင်ရှု ဒီလိုမရှုပဲနဲ့ကိုကစကားထိုင်ပြောနေကြမယ်စကားစုပြောနေကြမယ်ဟောမိစီမှာတတိတမာရီဖြစ်ပါမလားတတိတမာရီဘလို့မှမဖြစ်နိုင်တတိတမာရီမှမဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်တိုင်းရှုမှတ်တိုင်းထိုင်ရှုမှတ်တိုင်းရှုမှတ်တိုင်းစိတ်ကမှမတည်ငြိမ်တော့ဝေဒနာတွေမလာဘူးလားချမ်းသာမလားဆင်းရဲမလားအခုရိုးရိုးသေးသေးနဲ့ရှုမှတ်ကြည့်ပါ အခု3ရက်4ရက်5ရက်ရှုမှတ်ကြည့်လိုက်ပါအဲ့ဒီမှာတိတိတာတာကိုယောဂီပုဂ္ဂိုလ်ကဝေဒနာတွေယောနေသွားမယ်တိတိတာတာစိတ်တည်ငြိမ်မှုတမာရီဖြစ်လာမယ်တမာရီဖြစ်လာရင်အဲ့ဒီစိတ်တည်ငြိမ်မှုတမာရီကဝေဒနာကိုပယ်ထားနိုင်တယ်ဘာကိုပယ်နိုင်တာလဲဝေဒနာကိုပယ်နိုင်တဲ့အတွက်ကြောင့်ကိုရှုမှတ်တဲ့အခါမှာတဏှာကြီးရှုမှတ်တဲ့အခါမှာအေးအေးဆေးဆေးချမ်းချမ်းသာသာရှုမှတ်လို့မရဘူးလားမရပါဘူးသောသောပိုင်းကတော့ ဝေဒနာတွေပေါ်လုံးလို့ဆင်းရဲပြီးတော့ဟိုဘက်ဒီဘက်မလဲရဘူးလားနာယီတန်ကိုနားထောင်မနေရဘူးလားအခုတမာတိရလာတဲ့အခါနာယီတန်ကိုစောင့်စင်ရလူသေးရလားဘာမှမလိုတော့ဘူးတထိုင်တထိုင်ရှုမှတ်နေရတာဆင်းရဲမလားချမ်းသာမလားဒါကြောင့်ယုတိစွာကျင့်သူကိုတရားကစောင့်ရှောက်တယ်ဘယ်လိုစောင့်ရှောက်ပေးမှလဲဒုက္ခအဝေတိချမ်းသာကိုဆောင်ပေးမယ်ချမ်းသာသွားမယ်အေးအေးစီစီတရားချမ်းသာတာလေးမှတ်နိုင်သွားမယ် ဒါတရားကကိုယ့်ကိုပြန်ပြီးတော့မလုပ်ပေးတာလေစောင်းလျှောက်ပေးတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိဟာတကယ်တမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်ရှိတော့ကောင်းလာလို့ရင်ကောင်းတဲ့ကုသိုလ်ကံကောင်းကျိုးရမယ်ဆိုတော့ငါဒီတရားလုပ်တည်တကယ်လုပ်ရင်တကယ်ဆင်းရဲငြိမ်းနိုင်တယ်တကယ်အပူသောကတွေလွန်မြောက်နိုင်တယ်တကယ်ကိုဆင်းရဲစိတ်ဆင်းရဲတွေလွန်မြောက်နိုင်တယ်ဒါကိုယုံယုံကြည်ကြည်ထားပြီးတော့ကြိုးစားအားထုတ်ရင် အဲ့ဒီပုဂ္ဂိုလ်ပါရမီလျောက်တရားသိဉာဏ်တူတွေမရနိုင်ဘူးလားကဲဆိုကြည့်လိုက်အယူကောင်းရှိတာမိမိမှမှန်စွာခွင်ကောင်းဖြစ်ပေသည်အယူကောင်းရှိတာမိမိမှမှန်စွာခွင်ကောင်းဖြစ်ပေသည်ဆိုကြည့်ပါ ဟိုတရားရဖို့အတွက်အခွင့်ကောင်းကြီးတစ်ပါးပဲတဲ့နံပါတ်3နောက်နံပါတ်4ကသန္နာအာယရဏနာအဝေကံလကနောတဲ့သန္နာအာယရဏနာ6ပါးသောအာယနာတို့ဤအဝေကံလကနောမချို့သောခဏ၎င်းအာယရဏ6ပါးဆိုတာဘာတွေလဲဆိုတော့မျက်စိ နာနှာခေါင်းလျှာကိုယ်စိတ်ဒါပဲအဲ့ဒီ6မျိုးဟာမချွတ်တဲ့ပဲနဲ့ပဂရိအတိုင်းကောင်းမွန်နေတယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားကြီးကျင့်ကြံအားထုတ်ရင်တရားရဖို့အခွင့်ကောင်းမယ်တဲ့တကယ်လို့ယောဂီပုဂ္ဂိုလ်ဟာမွေးကလေးကမျက်စိမပါဘူးခြုံရင်းလာခဲ့မယ်အဲ့ဒီလိုမျက်စိမပါတဲ့ပုဂ္ဂိုလ်မျက်လုံးတွေကပျောင်နေတဲ့ပုဂ္ဂိုလ်ရောမရှိဘူးလား ရှိတယ်နော်ဘုန်းကြီးတို့ကိုယ်တိုင်တွေ့ဘူးတယ်ဘုန်းကြီးမြန်မာနိုင်ငံမှာနေတော့ကဆေးရုံလေးတစ်ခုကဆေးရုံတစ်ခုကဝါစုသင်္ကန်းကပ်ပွဲဆိုပြီးပင့်သွားတယ်ပင့်သွားတော့ဘုန်းကြီးလိုက်သွားတော့ဘယ်မှာလဲဆိုတာဘုန်းကြီးမှတ်မိတာကအောင်စန်းအားကစားကွင်းရဲ့ထောင်လေးနားမှာဆေးရုံတရုံရှိတယ်ဗာဆေးရုံဆိုတာဘုန်းကြီးမသိဘူးအေးအဲ့ဒီမှာသွားပြီးတွေ့တာအဲ့ဒီမှာမိဘတွေတခါလေကိုသားသမီးလေးတွေကိုပွေ့တာဟာတချို့ကလည်းပဲကိုလေးကသေးသေးလေးခေါင်းကြီးအကြီးကြီး တချို့ကလည်းပဲအခုပြောတဲ့မျက်နှာနေရာမျက်လုံးနေရာမှာအပေါက်မပါဘူးလှုပ်နေတာလေးပဲတွေ့တယ်။ပြောင်ချောကြီး။အာတချို့နေရာမှာနေရွက်မပါ။အမလီအဲ့ဒီကြမှာအိုးလူဘဝဖြစ်ပေမဲ့ပိတ်တာပါပဲလား။ဘာမှကိုဘာမှမလုပ်တော့အဲ့ဒီလူမွေးလာကြတဲ့ကဒီလိုပုဂ္ဂိုလ်မျိုးဟာဖျားဖူးခြင်းလူရောဖူးလို့ရမလား။တန်ဃာတော်တွေကိုရောဖူးတွေ့လို့ရမလား။ ဒါဘုရားတရားတန်ခါတရားဆိုတာရော तू နားလည်နိုင်မှာမလားဒါကြောင့်မူတရားကျင့်ွယ်တရားအထုခွင့်မရလို့တရားမရနိုင်ဘူးတဲ့နာအကြည်တချွတ်တဲ့ပုဂ္ဂိုလ်မွေးကလေးကကြီးမနာကြည်တချွတ်တဲ့ဒါတော့ငငယ်တုန်းကနားထောင်ကြားထားတာရှိတယ်နိအခုမွေးကလေးကနာကြည်တချွတ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဘုရားတရားတော်လေးနာကြားခွင့်ရသေးရလားနာကြားခွင့်မှမရရင်ကြင်ကြံအထုနီရောသိပါမလား မသိရင်သူကျင့်ကြံအားထုတ်ခွင့်ရောရအောင်မလားမရရင်တရားရပါအောင်မလားဟောအခွင့်အရေးတွေဆုံးရှုံးကုန်နောက်တစ်ခါဘုန်းကြီးတို့စဉ်းစားကြည့်လိုက်စိတ်အကြည်တန်းချွတ်တဲ့ပုဂ္ဂိုလ်ဘာကြည်တန်းလဲစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်စိတ်မှမတည်ကြည်တဲ့ပုဂ္ဂိုလ်ဟာတရားပေါ်မှာအာယုစိုက်လို့ရပါမလားမရဘူးအဲလိုဆိုရင်ဒီပုဂ္ဂိုလ်တရားမရနိုင်ဘူးဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာ အချို့ချို့ပုဂ္ဂိုလ်များအဲ့ဒီလိုစိတ်ကြည်တဲ့ချွတ်တဲ့ပုဂ္ဂိုလ်တွေကိုရိတ်တလာပို့တယ်လေရိတ်တလာပို့လို့ရှိတယ်အဲ့ဒီမှာဘုန်းကြီးစီမံလည်းပဲဒီလိုပဲမကြမ်းမကြမ်းခဏခဏပို့လို့ရှိတယ်ပို့ပြီးတော့သူတို့ကပြန်သွားကြတယ်ဒီပုဂ္ဂိုလ်ကိုစောင့်ရှောက်မဲ့ပုဂ္ဂိုလ်တရားမှမပါဘူးဒီမှာပို့ထားပြီးပြန်သွားကြတာဟောသူတို့ကတော့ကိုယ့်ဘက်ကကိုလွတ်သွားရင်ပြီးရောဆိုပြီးတော့ဘုန်းကြီးကြောင်းလာပို့တာမကောင်းကြောင်းပို့ကြောင်းလာပို့ ကျောင်းလာဖို့တော့ဘုသူစောင့်မှလည်းမေးတော့မစောင့်နိုင်ဘူးတဲ့အိမ်ကအလုတ်ကမအားဘူးဟောမစောင့်နိုင်မင်းနဲ့ဒီမှာလည်းဘယ်သူမှစောင့်ရှောက်မဲ့လို့မရှိဘူးဒါဆေးရုံမဟုတ်ဘူးတရားရိပ်တာပြောပြတယ်မဟုတ်ဘူးတဲ့တရားလေးအထုတ်ရင်ကောင်းသွားမလားလို့တဲ့သူကပြောတယ်မကောင်းနိုင်ဘူးလို့ဘုရားပြောဘုရားကမကောင်းနိုင်ဘူးဒါပဲပြောလိုက်တယ်မကောင်းနိုင်ပါဘူးလို့ဘာလို့လဲဆိုတော့သူ့ပို့ရမယ့်နေရာကလို့ဟိုမှာစေတသာဆေးရုံလို့ဘာလို့ပို့ရမှာလို့ဘုန်းကြီးစီပို့လို့မရဘူး အဲ့ဒီမှာသူတို့ကအပြည့်ပြန်ပေးတယ်ဘာပြောလဲလို့ဆိုတော့ပတန်စာရီတဲ့ပတန်စာရီဟာတဲ့တောတ်ခါအောင်ယူနေတာလေတဲ့သူကပတန်စာရီနဲ့ပြောတယ်မှန်တယ်လို့ပတန်စာရီဟာတောတ်ခါယူနေတာမှန်ပါတယ်လို့လူကြီးအင်ကြီးတော်မကတ်နိုင်တာမှန်ပါတယ်ဒါပေမဲ့လို့မြတ်စွာဘုရားနဲ့တွေ့တဲ့အခါမှာမြတ်စွာဘုရားကသူ့ရဲ့ကရုဏာတတ္တဝါအလုံးပေါ်မှာ ဖြန့်ဝေထားတဲ့ကရုဏာကိုရုပ်သိမ်းပြီးတော့ဒီပတ္တစာရီတယောက်တည်းပေါ်မှာဒီကရုဏာတအပြည့်အဝနဲ့ချစ်နှမပတ္တစာရာဒီကိုလာခဲ့မြတ်စွာဘုရားခေါ်လိုက်တာဘသူကမှသူ့ကိုအရေးလုပ်ပြီးတော့လူရသွင်းပြီးခေါ်တဲ့ပုဂ္ဂိုလ်ရှိရလားလူရသွင်းပြီးတော့သူစကားနားထောင်တဲ့ပုဂ္ဂိုလ်ရှိရလားမရှိဘူးအခုမြတ်စွာဘုရားကသူ့ကိုချစ်နှမပတ္တစာရာဒီကိုလာခဲ့ တခင်ပရိသတ်ကြီးများစွာတွေကမင်းမောင်းစုံတဲ့ပရိသတ်ကြီးများစွာတွေကိုသူ့ကိုခေါ်လိုက်တာအဲ့ဒီအချိန်မှာမှမြတ်စွာဘုရားရဲ့ကရုဏာထတာကြောင့်တခါလေသူ့ရဲ့စိတ်တွေဟာကြည်လင်သွားတယ်အဲ့ဒီအချိန်မှာကိုကိုကိုပြန်ပြီးကြည်လိုက်တယ်မြတ်စွာဘုရားနဲ့သွားဖို့ခန္ဓာမှာအဝမပါဘူးအဲ့ဒီမှာတခါလေမိမိခန္ဓာကိုယ်လေးကိုကြုံညုံလေးထိုင်လိုက်တယ်ဒီအချိန်မှာအနီးနားမှာရှိတဲ့အမျိုးသားတယောက်ကသူ့ရဲ့ခြုံတပည့်ကြီးကိုလှမ်းပစ်ပေးလိုက်တာ ဘုန်းကြီးတို့အိန္ဒိယနိုင်ငံမှာအမျိုးသားများဟာအပေါ်ကခြုံတပည့်ကြီးတွေခြုံထားလေးရှိပါတယ်ဘာသာရေးပွဲတွေမှာကြည့်ပါဘုန်းကြီးတို့ဒီမှာအိန္ဒိယဘုရားကရာသွားတဲ့ပုဂ္ဂိုလ်တွေလေ့လာပါအဲ့ဒီမှာမျိုးသားတွေဒီတိုင်းသွားနေတာလားခြုံတပည့်ကြီးနဲ့သွားနေလားဆိုတာကြည့်ပါအဲ့ဒီမှာခြုံတပည့်ကြီးနဲ့အဲ့ဒီခြုံတပည့်ကြီးကိုပြစ်ပေးလိုက်တဲ့အခါကျတော့မှပတာဆရာသူ့ရဲ့ခန္ဓာကိုယ်ကိုအဲ့ဒီခြုံဆောင်ကြီးပတ်ပြီးတော့မြတ်စွာဘုရားထံသွားတာ မြတ်စွာဘုရားထံရောက်တဲ့အခါမြတ်စွာဘုရားရဲ့ခြေပမိုးနဲ့သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့မှငိုကြွေးတာအာရပါရငိုကြွေးတာအဲ့ဒီမှာငိုကြွေးပြီးတော့မှသူ့ရဲ့ဘဝဖြစ်ကြောင်းကုံစင်ကို ပြောပြဒါကိုမြတ်စွာဘုရားစိတ်ရှိရှိနားထောင်ပေးတယ်သူပြောတဲ့စကားကိုဘယ်သူမှနားမထောင်ခဲ့ဘူးအခုနားထောင်ပေးတယ်အဲ့ဒီကံမှာယင်ထဲမှာပေါ့သွားတယ်ဒီချိန်မှာကြမှာမြတ်စွာဘုရားကနတန်တိဗုဒ္ဓဒါနာယဆိုပြီးတော့မြတ်စွာဘုရားချင်းနမ ဒီလိုအိုဘေးနာဘေးသေဘေးနဲ့ကြုံရင်မိဘကလည်းသားသမီးကိုမကင်နိုင်သလိုသားသမီးကလည်းမိဘကိုမကင်နိုင်ဘူးတဲ့ဘယ်ချစ်ကြွဝင်သူကမှမကင်နိုင်ဘူးတဲ့အဲ့ဒီလိုတိတဲ့အတိလိမ္မာရှိတဲ့ပုဂ္ဂိုလ်များသီလကိုစင်ကြယ်စေပြီးတော့တမာတိပညာဆိုတဲ့ဒီအကျင့်တရားတွေကိုကျင့်ကြံအားထုတ်တယ်ရှင်သမားလို့မြတ်စွာဘုရားဟောပြလိုက်တဲ့အခါကျတော့မှအဲ့ဒီအချိန်မှာဟောဒီပဒါစာရီဟာမိမိခန္ဓာဉာဏ်သွင်းပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုနားကနား ခန္ဓာညာစိုက်ပြီးရှုပွားအထုလိုက်တဲ့အခါကျတော့မှသောတပတ္တိမညာပူညာဆက်ရောက်သောတပန်အရိယာပုဂ္ဂိုလ်ဖြစ်သွားတာဒါကြောင့်ပတ္တစာရီတရားရသွားတယ်ဆိုတာရွတ်သွနေတဲ့အချိန်မဟုတ်ဘူးရွတ်သွမှုပြောက်သွားပြီကိုကိုကိုအရှက်ရှိတယ်အကြောက်ရှိတယ်ဆိုတဲ့ကူဟာစိတ်မကြည်လင်တာလားကြည်လင်နေတာလားကြည်လင်နေပြီအဲ့ဒီချိန်ကျမှမြတ်စွာဘုရားဟောတာ သူတရားကိုသိချာနားဆိုင်နိုင်ပြီသဘောပေါက်နိုင်ပြီဆိုတဲ့အချိန်ကျမှမြတ်စွာဘုရားဟောပေးတာအဲ့ဒီကြတော့မှဒုက္ခနာညာဆိုင်ပြီးနှလုံးသွင်းလိုက်တဲ့အခါသောတာပန်ဖြစ်တာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲဒီအကြည်တဲ့6ပါးတွေကအာလုံးပြည့်စုံနေပြီအာလုံးပြည့်ပြည့်စုံစုံစင်စင်ကြဲကြဲဖြစ်နေပြီဆိုရင်ဒီတရားတွေကျင့်ပွားအထုတ်ခွင့်မရဘူးလားကျင့်ပွားအထုတ်ခွင့်ရလို့ရိုးရိုးသေးသေးကျင့်ကြံအထုတ်ရင် တရားရောမရနိုင်ဘူးလား ကဲအခုမိမိတို့မှာဒီအကြည်ဓာတ်6ပါးလုံးပြည့်စုံနေတယ်ဟုတ်တယ်မလားပြည့်စုံနေတဲ့အတွက်ကြိုးစားမယ်အထုတ်မယ်ဆိုရင်ဒီတရားစခန်းအတွက်မှာပယ်လွတ်နိုင်လောက်တဲ့ဉာဏ်အဆင့်တိအောင်ရောမရနိုင်ဘူးလားကဲရနိုင်တယ်ဒီတော့ဘုန်းကြီးတို့ဒီမှာအခွင့်ကောင်း၄ပါးမှာအခု၄ပါးစလုံးပြည့်စုံသွားပြီနံပါတ်၁ကဖျားပွင့်လို့ဖျားသာသနာတော်ကြီးနဲ့တွေ့ကြုံနေရခြင်းဟာတရားရဖို့အခွင့်ကောင်းတစ်ပါးဟုတ်တယ်မလား သာသနာတော်နဲ့တွေ့နေပြီကိုတရားတွေနာမယ်ကျင့်ပွားအထုတ်မယ်ဆိုရင်တရားမရနိုင်ဘူးလားနံပါတ်1ဘုရားသာသနာထွန်းကားတဲ့အရာမှာလူလာဖြစ်ရခြင်းဟာလည်းပဲတရားရဖို့အခွင့်ကောင်းသာသနာထွန်းကားတဲ့အရာမှာလူဖြစ်နေပြီဆိုတော့ဒီတရားတွေဟောပြောပေးမဲ့ပုဂ္ဂိုလ်ရှိဘူးလားအဲ့ဒီတိုင်းနာကြားပြီးတော့နှလုံးသွင်းကျင့်ပွားအထုတ်ရင် တရားမရနိုင်ဘူးလားရနိုင်တဲ့နံပါတ်2အခွင့်အရေးနံပါတ်3 တမ္မာဒိဋ္ဌိယပฏิလတ်တခဏောမိမိတို့မှာအယူကောင်းအယူမှန်ရောမရှိဘူးလားတမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်ကြီးရှိနေပြီဖြစ်တဲ့အတွက်ဗုဒ္ဓဘာသာဝင် ဖြစ်တဲ့အတွက်ဒီတရားဟောပြောနိုင်တဲ့ပုဂ္ဂိုလ်သင်ကြားပေးနိုင်တဲ့ပုဂ္ဂိုလ်ထံမှာနာကြားသင်ကြားပြီးတော့ဒီတရားတွေကိုရိုးရိုးသေးသေးကျင့်ပွားအားထုတ်ရင် တရားရဖို့အခွင့်အရေးကြီးမကြုံဘူးလားဟောနံပါတ်3ခွင့်ရေးနံပါတ်4 မိမိတို့မှာဒီမှာအားလုံးမျက်စိနာနာလျာကိုစိတ်ဆူတယ်ဒီမှာအားလုံး6ပါးသလုံးအကြည်ဓာတ်6ပါးပြည့်စုံနေပြီဖြစ်တဲ့အတွက်ဒီတရားတွေနာကြားပြီးကျင့်ပွားအားထုတ်ရင်ရောတရားရနိုင်ခွင့်မရှိဘူးလားကဲအခွင့်အရေး၄ပါးဆုံးနေပြီဟုတ်တယ်မလားဒါကြောင့်မို့အထက်ကရာဆရာတော်မြတ်များကမြတ်စွာဘုရားရဲ့အလိုတော်ကိုသိကြတဲ့အတိုင်းအဲ့ဒီမှာဒီအခွင့်၄ပါးရှိလို့ရှိရင်အခွင့်၄ပါးတစ်ပါးပါးနဲ့ဂျုံလို့ရှိရင် ဒီပုဂ္ဂိုလ်မှာတရားရနိုင်တယ်လို့ဟောကြားထားခဲ့တယ်။ဒါကြောင့်သာသနာ2500ကျော်သွားပြီဖြစ်တဲ့အတွက်တရားသာသနာ ရောက်ပြီတရားတွေအထုတ်ပေမဲ့တရားရနိုင်ခွင့်မရှိတော့ဘူးဆိုတဲ့စကားဟာမှန်သလားမှားသလားသိချာကိုယ့်အကိုဆုံးဖြတ်ကြည့်လုံးဝမှားနေတယ်ဟုတ်တယ်မဟုတ်လားအခုသာသနာတော်လည်းရှိတယ်ထွန်းကားတဲ့အရာမှလည်းလူဖြစ်တယ်တမာတိတိယူမှန်လည်းရှိတယ် မိမိတို့မှာဒီအာယတနာ6ပါးအားလုံးလည်းပြည့်စုံနေတဲ့အတွက်တကယ်တမ်းသာဆရာကောင်းတမကောင်းအမိခူရပြီးတော့ဒီတရားတော်တိုင်လိုက်နာကျင့်သုံးရင်မိမိတို့မှာတရားဓုတွေရနိုင်တယ်။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမဟာပရိနိဗ္ဗာန်သုတ်တံမှာဣမေသတုပါဒသမ္မာဝိဟရိယောအတုံညောလောကောအရဟံတေဟိအတ္တသုပါဒတဲ့ငါဘုရားရဲ့သာသနာမှာငါဘုရား မရှိတဲ့နောက် ငါဖျားမရှိတဲ့အခါသာသနာ9000ထားခဲ့အဲ့ဒီသာသနာ9000ထားခဲ့ပေမဲ့ဒီသာသနာ9000နဲ့မကဘူးငါဖျားရဲ့ဆုံးမတဲ့ဒီတတိပဌံကျင့်စဉ်တွေမိခင်ကျင့်စဉ်တွေတိုင်းကျင့်ကြံပွားများအားထုတ်နေကြမယ်ဆိုရင်သာသနာ9000ကျော်သွားပြီစီယန္တာတုဖြင့်မစိတ်သုံးဘူးယန္တာမစိတ်သုံးရင် အနာဂံရောစိတ်သုံးမလားတဂရဂံရောစိတ်သုံးမလားသောတာပန်ရောစိတ်သုံးမလား ဒီတော့တရားကျင့်နေမယ်ဆိုရင် သောတာပန်တဂရကအနာဂါယဟန္တာတိအောင်မဖြစ်နိုင်ဘူးလားအေးဒါကြောင့်ဆိုကြည့်လိုက်အကြည်ဓာတ်6ဖြာပြည့်စုံတာမှန်စွာခွင်ကောင်း ဖြစ်ပေသည်အကြည်ဓာတ်6ဖြာပြည့်စုံတာမှန်စွာခွင်ကောင်းဖြစ်ပေသည်မှန်စွာ ပါေဒီတော့ဘုန်းကြီးတို့ယောဂီများဒီ၄ပါးတွေကတပါးလောက်တည်းစုံတာမဟုတ်တော့ဘူး၄ပါးစလုံးမပြည့်စုံဘူးလားကဲဘုရားပွင့်လို့ဘုရားသာသနာတော်ကြီးနဲ့လည်းတွေ့နေပြီသာသနာထွန်းကားတဲ့ရမှလည်းလူဖြစ်နေပြီ တမ္မာဒိဋ္ဌိယူကောင်းယူမှန်လည်းရှိနေပြီအာရဏ6ပါးအားလုံးလည်းအကြည်ဓာတ်6ပါးပြည့်စုံနေပြီဆိုတော့အဲ့ဒီမှာဒီတရားတော်တွေအတိုင်းဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးရိုးရိုးသေးသေးကျင့်သုံးအားထုတ်ရင်အပယ်လွတ်နိုင်လောက်တဲ့ညာဆင်းလောက်တော့မရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများသာသနာတော်နဲ့လည်းတွေ့နေပြီသာသနာထွန်းကားတဲ့အရာမှလည်းလူဖြစ်နေပြီတမ္မာဒိဋ္ဌိယူကောင်းယူမှန်လည်းရှိနေပြီ အာရဏ6ပါးကြည်တတ်6ပါးလည်းပြည့်စုံနေပြီဖြစ်တဲ့အတွက်ယနေ့မိမိတို့နာကြားကျင့်ပွားအားထုတ်နေတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးပွားများအားထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း